ခန်းကြီး32အငယ်1မှ30ထိုတို့ယောဘသည်မိမိဖြောင့်မတ်သည်ဟု ထင်သောကြောင့်ထိုသူသုံးယောက်တို့သည် ပြန်၍မပြောဘဲနေကြ၏ထိုအခါဘူဇာအမျိုး အာရအနွယ်ဖြစ်သောဘာရခေလတာအေလိဟုသည်အမျက်ထွက်၏ယောဘသည်ဖျားသခင်ထက်မိမိဖြောင့်မတ်ကြောင်းကိုပြသောကြောင့်ယောဘကိုအမျက်ထွက်၏ယောဘ၏အဆွေခင်မွန်းသုံးယောက်တို့သည် ပြန်၍မပြောနိုင်တော်လဲ ယောဘ၌အပြစ်ရှိသည်ဟုစီရင်ကြသောကြောင့်သူတို့ကိုလည်းအမျက်ထွက်၏။အေလိဟုသည် သူတို့ထက်အသက်ငယ်သောကြောင့်ယောဘပြောသော စကားမကုန်မီတိုင်အောင်ဆိုင်းလင်းလျက်နေ၏။ထိုသူသုံးယောက်တို့သည် ပြန်၍ပြောเสียစကားမရှိကြောင်းကိုသိမြင်သောအခါ အမျက်ထွက်လေ၏။ထိုအခါဘူဇအမျိုးဘာရခေလသားအေလိဟုမွဲ့ဆိုသည်ကားငါသည်အသက်ငယ်ပါ၏။တင်တို့သည်အလွန်အသက်ကြီးပါ၏ ထိုကြောင့်ငါသည်ကြောက်၍ကိုယ်သဘောကိုမပြဝံ့ဘဲနေပါပြီ။နေ့ရက်ကာလတာရှည်သောသူသည် စကားပြောအပ်၏။နှစ်ပေါင်းများစွာလွန်သောသူသည်ပညာကိုသွန်သင်အပ်၏။သို့ရာတွင်လူထဲ၌ဝိညာဉ်ရှိ၏။ဘုရားသခင်အသက်ရှင်စေတော်မူသဖြင့်ဥာဏ်ရှိ၏။လူကြီးတို့သည် အစဉ်ပညာရှိသည်မဟုတ်။အသက်ကြီးသောသူအပေါင်းတို့သည်မှန်သောတရားကို နားလည်သည်မဟုတ် သို့ဖြစ်၍ငါစကားကိုနားထောင်ကြလော့ငါသည်ကိုယ်သဘောကိုလည်းပြပါမည်အငယ်7မှ22တင်တို့စကားကိုကြားရအံ့သောငါငါဆိုင်လင့်ပြီးတင်တို့သည်ပြောစရာကိုရှာဖွေ၍ဆွေးနွေးသောစကားကိုငါနားထောင်ပြီးစစ်စစ်နားထောင်စဉ်တွင်ယောဘကိုအဘယ်သူမျှမနိုင်သူ၏စကားကိုအဘယ်သူမျှမချေ တို့ဖြစ်၍ငါတို့သည်ပညာကိုရှာ၍တွေ့ပြီဟုတင်တို့ဆိုเสียမရှိယောဘကိုနှိမ့်ချသောသူကလူမဟုတ်ဖျားသခင်ပေသည်ယောဘသည်ငါကိုရီဆောင်၍ပြောပြီမဟုတ်တင်တို့ပြန်ပြောသည့်အတိုင်းငါပြန်ပြောမည်မဟုတ်ဤသူတို့သည်မိန်မောတွေ့ဝေလျက် ပြန်၍မပြောဘဲတိတ်ဆိတ်စွာနေကြ၏ငါဆိုင်လင့်သည့်တွင် သူတို့သည် နှုတ်မဝက်ပြန်၍မပြောဘဲငြိမ်ငြိမ်နေကြ၏ သို့ဖြစ်၍ငါသည်ကိုယ်အတွက်ပြန်ပြောမည်ကိုယ်သဘောကိုပြမည်ငါသည်ပြောเสียစကားနှင့်ပြည့်ဝ၏အတွင်းဝိညာဉ်နှိုးဆော်ခြင်းကိုခံရ၏ငါဝမ်းသည်ပိတ်ဆို့သောစပြည့်နှင့်တူ၏အတ္တသောတေဘူးကွဲလူတကယ်သို့ဖြစ်၏ငါသည်တတ်တာခြင်းဟံမွဲ့ဆိုရမည်နှုတ်ကိုဖွင့်၍ပြန်ပြောရမည်အဘယ်သူ၏မျက်နာကိုမျှမထောက်အဘယ်သူကိုမျှချီးမွမ်းသောစကားနှင့်မချောမော သူတပါးကိုချီးမွမ်းသောစကားနှင့် မချော့မော့တတ်။ထိုသို့ပြုလျှင်ငါ့ကိုဖန်ဆင်းတော်မူသောဘုရားသည်ငါ့ကိုချက်ခြင်းပယ်ရှားတော်မူမည်